အခန်းကြီး40အငယ်1မှ9တပန်သာရဖျားသည်မောရှေအားမိန်တော်မူသည်ကားတင်ဒီပထမလပထမနေ့၌ပရိသတ်စည်းဝေးရာတဲတော်ကို ဆောက်ရမည်တဲတော်အထဲ၌တက်တေခံချက်တစ်တာကိုတွင်းထား၍အတွင်းကလကဖြင့်ကွယ်ကာရမည်စပွဲကိုလည်းတွင်း၍စပွဲပေါ်မှ ပြင်ဆင်ရသမျှတို့ကို ပြင်ဆင်ရမည် မိခုံကိုလည်းတွင်း၍မိခွက်တို့ကိုထွန်းရမည်နန္တာပေါင်းချို့ရာရွှေပလင်ကိုတက်တီခံချက်တစ်တာရှိ၌တည်ထား၍တဲတော်တကားဝကာသောကလကာကိုဆွဲကာရမည်ရစ်ကောင်ရှို့ရာပလင်ကိုလည်းပရိသတ်စည်းဝေးရာတဲတော်တကားရှိ၌တည်ထားရမည်အင်းုံကိုလည်းပရိသတ်စည်းဝေးရာတဲတော်နှင့်ရစ်ပလင်ဆက်ချမ်းမှတည်ထား၍ အင်ဒုံ၌ရေကိုထည့်ရမည်တဲတော်ပတ်လည်ဝင်းကိုထူ၍ဝင်းတကားဝကာသောကလကာကိုဆွဲကာရမည်လိမ့်ဉဏ်စီကိုယူ၍တဲတော်နှင့်တဲတော်၌ရှိသမျှတို့ကိုလိမ့်သဖြင့်တဲတော်နှင့်တဲတော်တစားရှိသမျှတို့ကိုတန်ရှင်းစေရမည်ထိုတို့တဲတော်သည်တန်ရှင်းရလိမ့်မည်အငယ်တစ်ဆယ်မှ16ရစ်ကောင် ရှို့ရာပလင်နှင့်တစားရှိသမျှတို့ကိုလင်း၍တန်ရှင်းစေသဖြင့်ထိုပလင်သည်အလွန်တန်ရှင်းသောပလင်ဖြစ်ရမည်အင်ဒုံနှင့်ခြေထောက်ကိုလည်းလင်း၍တန်ရှင်းစေရမည်အာယုန်နှင့်သူ၏သားတို့ကိုပရိသတ်စည်းဝေးရာတကားနာသို့ခေါ်ခဲ့၍ရေချိုးရမည်အာယုန်သည်ငါရှိ၌ယေပရောဟိအမှုကိုဆောင်ရွက်မိအကြောင်းတန်ရှင်းသောအဝတ်နှင့်ဝတ်စေ၍ စီလိမ့်သဖြင့်တန်ရှင်းစေရမည်သူ၏သားတို့သည်လည်းငါရှိ၌ယေပရောဟိအမှုကို ဆောင်ရွက်မည်အကြောင်းသူတို့ကိုခေါ်ခဲ့၍အင်ကြီးဝတ်စေလေသူတို့အဖကို စီလိမ့်တကဲ့သို့သူတို့ကိုစီလိမ့်ရမည်အကယ်စင်စစ်သူတို့စီလိမ့်ခြင်းဘိသိက်သည်တန်းစဉ်မြေဆက်ပတ်လုံးထာဝရယေပရောဟိအရာ ဖြစ်သည်ဟုထာဝရဘုရား မိန်တော်မူသည်မြတ်အတိုင်းမောရှိပြုလေ၏ အငယ်၁၉မှ33တက်ကီနခု ပထမလပထမနေ့၌မောရှိသည်တဲတော်ကိုဆောက်လေ၏ဒါဝရဖျားမှားထားတော်မူသည့်အတိုင်းခြေစွပ်များကို နေရာချ၍ပြင်ပြားများကိုထောင်ပြီးလျှင်ကန့်လန့်ခြင်းများကိုရှူ၍တိုင်တို့ကိုထူလေ၏တဲတော်အပေါ်မှာတဲကိုဖြန့်မိုး၍ထိုတဲအပေါ်မှာလည်းအထက်ထမိုးပြန်လေ၏ ထာဝရဘုရားမှားထားတော်မူသည့်အတိုင်းတက်တေခံချက်ကိုတစ်တာထဲမှတွင်ထား၍တစ်တာခွင်းတို့၌တဘိုးကိုရှူ၍တစ်တာပေါ်အဖုံးကိုတင်ပြီးမှတစ်တာကိုတဲတော်၌တွင်၍ကွဲကာရာအတွင်းကလကာကိုကာထားသဖြင့်တက်တေခံချက်တစ်တာကို ကွဲကာလေ၏ထာဝရဘုရားမှားထားတော်မူသည့်အတိုင်းစပွဲကိုလည်းပြိတ္တစည်းဝေးရာတဲတော်အတွင်းမြောက်ဖက်နား ကလကပြင်မှထား၍စပွဲပေါ်မှာသာဝရဖျားရှိတော်၌မုံကိုပြင်ဆင်လေ၏သာဝရဖျားမှာထားတော်မူသည့်အတိုင်းမိခုံကိုလည်းပရိသတ်စည်းဝေးရာတဲတော်အတွင်တောင်ဘက်နားစပွဲဆိုင်ရာတွင်ထား၍သာဝရဖျားရှိတော်၌မိခွက်များကိုထွန်းလေ၏သာဝရဖျားမှာထားတော်မူသည့်အတိုင်းရွှေပလင်ကိုလည်းပရိသတ်စည်းဝေးရာတဲတော်တွင်ကလကပြင်မှထား၍ ထိုပလင်ပေါ်၌မွေးသောနန္တာပေါင်းကိုမီးရှို့လေ၏တဲတော်တကားဝ၌လည်းကလကာကိုဆွဲကာလေ၏သာရဖျားမှားထားတော်မူသည့်အတိုင်းမီးရှို့ရာရစ်ပလင်ကိုလည်းပရိသတ်စည်းဝေးရာတဲတော်တကားရှိမှထား၍ထိုပလင်ပေါ်၌မီးရှို့ရာရစ်ကို၎င်းဘောဇင်ပူဇော်တကာကို၎င်း ပူဇော်လေ၏အင်းုံကိုလည်းပရိသတ်စည်းဝေးရာတဲနှင့်ရစ်ပလင်ဆက်ချမှထား၍ ဆေးเสียရေကိုအင်ဒုံ၌ထည့်လေ၏ဒါရဖျားမှားထားတော်မူသည့်အတိုင်းမောရှေနှင့်အာယုမဆ၍သူ၏သားတို့သည်ပရိသတ်စည်းဝေးရာတဲတော်ထဲသို့ဝင်တော်၎င်းရစ်ပလင်အနီးသို့ချင်းကပ်တော်၎င်း လက်ခြေတို့ကိုဆေးရကြ၏တဲတော်နှင့်ရစ်ပလင်ပတ်လည်ဝင်းကိုထူ၍ဝင်းတကားဝ၌ကာသောကလကာကိုဆွဲလေ၏ထိုသို့မောရှေသည် အလုတ်ကိုပြီးစီးစေတည်း အငယ်34မှ38ထိုအခါမိုးတိမ်သည်ပရိသတ်စည်းဝေးရာတဲတော်ကိုလွှမ်းမိုး၍ဒါဝရဖျား၏ဘုံတော်သည်တဲတော်ကို ဖြည့်လေ၏ထိုသို့မိုးတိမ်သည်ပရိသတ်စည်းဝေးရာတဲတော်အပေါ်၌နေသောကြောင့်မောရှိသည် အထဲသို့မဝင်ရဒါဝရဖျား၏ဘုံတော်သည်တဲတော်ကို ဖြည့်လျက်နေ၏ဣဒေလအမျိုးသားတို့သည်ခရီးသွားလေရာရာတွင်မိုးတိမ်သည်တဲတော်အပေါ်မှ ကွာမြောက်သောအခါခရီးသွားကြ၏။မိုဃ်းတိမ်မကွာမမြောက်လျှင်မကွာမမြောက်မှီနေ့တိုင်အောင် ခရီးမသွားဘဲနေကြ၏။ခရီးသွားလေရာရာတွင်၊ဣသရေလအမျိုးသား အပေါင်းတို့ ရှေ့မှောက်၌ထာဝရဘုရား၏မိုဃ်းတိမ်သည်နေ့အခါတဲတော်အပေါ်မှာတည်နေ၏။ညဉ့်အခါမီးလျှံဖြစ်လျက်တည်နေလေသတည်း။ရှင်မောရှေစီရင်ရေးထားသော ထွက်မြောက်ရာကျမ်းဖြစ်၏။